ယေဟန်ခရစ်အခန်းကြီး30အငယ်1မှ30ငါအမှန်ကန်ဆိုသည်ကားတိုးချံတဲ့သို့တကားဝဖြင့်မဝင် အခြားလမ်းဖြင့်ကြော်ဝင်သောသူသည်တကိုးတပြဖြစ်၏တိုးရိမ်မူကားတကားဝဖြင့်ဝင်တတ်၏ထိုသူအားတကားဆောင်လဲဖွင့်တတ်၏သူ၏စကားသံကိုတိုးတို့သည် နားထောင်တတ်ကြ၏သူသည်မိမိတိုးတို့ကိုနာမည်ဖြင့်ခေါ်၍ပြင်သို့ထုတ်ဆောင်တတ်၏ သိုးများကိုထုတ်သောအခါ၊သိုးတို့ရှေ့မှသွား၍သိုးများသည် သူ၏စကားသံကိုကျွမ်းသောကြောင့်လိုက်တတ်ကြ၏။မဆိုင်သောသူတို့၏စကားသံကို မကျွမ်းသောကြောင့်၊မဆိုင်သောသူနောက်သို့မလိုက်ဘဲပြေးတတ်ကြသည်ဟုမိန့်တော်မူ၏။ထိုဥပမာပုံကိုယေရှုဟောတော်မူသည်တွင်၊ပရိသတ်တို့သည် မိန့်တော်မူသော စကားတော်၏အနက်အဓိပ္ပါယ်ကို နားမလည်ကြ။ထိုကြောင့်တဖန်ယေရှုက၊ငါအမှန်အကန်ဆိုသည်ကား ငါသည်တိုးဝင်သောတကားဝဖြစ်၏ငါရှိ၌ပေါ်လာသောသူရှိသမျှတို့သည်တခိုးသမျှဖြစ်ကြ၏ထိုသူတို့၏စကားတန်ကိုတိုးတို့သည် နားမထောင်ကြငါသည်တကားဝဖြစ်၏ငါဖြစ်ဝင်သောသူသည်ဘေးနှင့်ကင်းလွတ်လျက်ထွက်ဝင်၍ကျက်စားရာကို တွေ့ရလိမ့်မည်တခိုးသည်ခိုးခြင်းတတ်ခြင်းဖြစ်စည်းခြင်းငါသာလာတတ်၏ငါမူကားတိုးတို့သည်အသက်လွတ်ယုံမျှမက အထူးသဖြင့်အသက်နှင့်ပြည့်စုံစေခြင်းငှါလာသတည်း။11ငါသည်ကောင်းသောသိုးထိန်းလည်းဖြစ်၏။ကောင်းသောသိုးထိန်းသည်သိုးတို့အဘို့အလိုငှါမိမိအသက်ကိုစွန့်တတ်၏။သိုးများကိုပိုင်သောသိုးထိန်းမဟုတ်။သူငှါဖြစ်သောသူမူကား၊တောခွေးလာသည်ကိုမြင်လျှင်သိုးတို့ကိုပစ်ထား၍ထွက်ပြေးတတ်၏။တောခွေးသည်လည်းသိုးတို့ကိုလုယက်၍ကွဲလွင့်စေ၏ သူငှားသည်သူငှားဖြစ်၍တိုးတို့၏အကျိုးကိုမမှတ်သောကြောင့်ထွက်ပြေးတတ်၏ငါသည်ကောင်းသောတိုးရင်းဖြစ်၏ခမည်းတော်သည်ငါကိုတည်တော်မူ၍ငါသည်လည်းခမည်းတော်ကိုတည်တကဲ့သို့ငါ၏တိုးတို့ကိုငါတည်၏ငါတိုးတို့သည်လည်းငါကိုတည်ကြ၏ငါသည်ကိုအသက်ကိုတိုးတို့အဖို့လို့ငါစွန့်၏ဤတိုးချံတို့မဝင်သောအခြားတိုးတို့ကိုလည်းငါပိုင်သေး၏ ထိုသို့တို့ကိုငါဆောင်ခဲ့ရမည်သူတို့သည်လည်းငါစကားတန်ကိုနားထောင်သဖြင့်တိုးကြံတစ်ခုတိုးရင်းတစ်ပါးသည်ရှိရလိမ့်မည်ငါသည်ကိုအသက်ကိုစွန့်၍နောက်တဖန်ယူဥမီဖြစ်သောကြောင့်ငါခမည်းတော်သည်ငါကိုချစ်တော်မူ၏ငါအသက်ကိုအဘယ်သူမျှမလူမယူကိုအလိုလျောက်ငါစွန့်၏ကိုအသက်ကိုဆွံ့ရသောအခွင့်နှင့်နောက်တပံကိုအသက်ကို ယူပြန်ရသောအခွင့်သည်ငါ၌ရှိ၏ထိုအခွင့်ကိုခမည်းတော်သည်ပေးတော်မူပြီဟုမိန်တော်မူ၏ထိုစကားတော်ကြောင့်ယူဒလူတို့သည်တဖန်ကွဲပြားခြင်းရှိကြ၏လူများတို့ကသူသည်နတ်ဆိုးဆွဲ၍အယူဖြစ်၏သူစကားကိုအဘဲကြောင့်နားထောင်သည်ဟုဆိုကြ၏အချို့တို့ကသူစကားသည်နတ်ဆိုးဆွဲသောသူ၏စကားမဟုတ်နတ်ဆိုးသည်မျက်စိကန်းသောသူတို့ကိုမြင်စေခြင်းဟံ တတ်နိုင်သလိုဟုဆိုကြ၏အငယ်22မှ30ဆောင်းကာလဖြစ်၍အင်ကန်ဒီပွဲကိုယေရုရှလင်မြို့၌ခံကြသောအခါယေရှုသည်ဗိမာန်တော်နားမှရှောလမုန်ကနားပြင်၌စင်ကြံတော်တော်မူစဉ်တွင်ယူဒလူတို့သည်ကိုရော့ကိုဝန်းရံ၍တင်းသည်အဘယ်မျှကာလပတ်လုံးငါတို့ကိုယုံမှားစေမည်နီခရစ်တော်မှန်လျင် အတည့်လင်းပြောပါဟုဆိုကြ၏ယေရှုကလည်းငါပြောပြီးသင်တို့သည်မယုံကြငါခမည်းတော်၏အခွင့်နှင့်ငါပြုသောအမှုတို့သည်ငါ၏တက်တည်ဖြစ်ကြ၏သို့တော်လည်းသင်တို့သည်မယုံကြအဘယ်ကြောင့်မယုံကြသနည်းဟုမူကားသင်တို့သည်ငါတိုးတို့အဝင်မဟုတ်အထက်ကငါပြောသည့်အတိုင်းငါတိုးတို့သည်ငါစကားတန်ကိုနားထောင်၍ငါနောက်သို့လိုက်ကြ၏ထိုတိုးတို့ကိုငါသိ၏ ထာဝရအသက်ကိုလည်းငါပေး၏ထိုတို့တို့သည်ပျက်စီးခြင်းနှင့်အစဉ်မပြတ်ကင်းလွတ်ကြလိမ့်မည်အဘယ်သူမျှထိုတို့တို့ကိုငါလက်မှမနှုတ်မယူရထိုတို့တို့ကိုငါ၌အပ်ပေးတော်မူသောငါခမည်းတော်သည်ခတ်သိမ်းသောသူတို့ထက်ကြီးမြတ်တော်မူသည်ဖြစ်၍အဘယ်သူမျှထိုတို့တို့ကိုငါခမည်းတော်၏လက်မှမနှုတ်မယူနိုင်ရငါသည်ငါခမည်းတော်နှင့်တလုံးတဝါသည်ဖြစ်သည်ဟု မိန့်တော်မူ၏အငယ်31မှ38ထိုအခါယူရလူတို့သည်ကိုရော့ကိုဂဲနှင့်ပစ်ခြင်းဟံတဖန်ကြောက်ခဲတို့ကို ကောက်ယူကြ၏ယေရှုကလည်းငါသည်ငါခမည်းတော်၏အခွင့်နှင့်ကောင်းသော အမှုအများတို့ကို သင်တို့အားပြပြီထိုအမှုတို့တွင်အဘယ်မည်သောအမှုကြောင့်ငါကိုဂဲနှင့်ပြစ်ကြမည်နည်းဟုမေးတော်မူလျှင်ယူရသူတို့က ကောင်းသောအမှုကြောင့်ဂဲနှင့် ပြည့်မည်မဟုတ်သင်သည် လူဖြစ်လေပင်ဘုရားသခင် ဖြစ်အောင်ဆောင်၍ဘုရားသခင်ကို လွန်ကျူးသော စကားကြောင့်ဂဲနှင့်ပြည့်မည်ဟုဆိုကြ၏ယေရှုကလည်းသင်တို့သည်ဘုရားဖြစ်ကြ၏ငါဆိုသည်ဟု သင်တို့၏ပြည့်ညက်သည့်ကျမ်းစာ၌လာသည်မဟုတ်လောဘုရားသခင်၏ဗျာဒိတ်တော်ကို ခံရသော သူတို့ကိုဘုရားဟု၍ခေါ်ရလျင်၎င်းကျမ်းစကားကို မပယ်ရလျင်၎င်း ခမည်းတော်သည်တန်ရှင်းစေ၍ဤလောကသို့ဆေလွတ်တော်မူသောသူကငါသည်ဘုရားသခင်သားတော်ဖြစ်သည်ဟု ဆိုသောကြောင့်တင်သည်ဘုရားသခင်ကိုလွန်ကျူး၍ပြောသည်ဟု ထိုသူအားဆိုရသလိုငါသည်ငါခမည်းတော်၏အမှုတို့ကိုမပြုလျင်ငါကိုမယုံကြနှင့်ပြုလျင်ငါကိုမယုံတော်လဲထိုအမှုတို့ကိုယုံကြလော့ထိုတို့ယုံလျင်ခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်း ငါသည်ခမည်းတော်၌ရှိတော်မူသည်ကို၎င်းယုံ၍တိမှတ်ကြလိမ့်မည်ဟုမိန်တော်မူ၏အငယ်39မှ42ထိုအခါကိုတော်ကိုဖန်ဆီးခြင်းငှာတဖန်ရှာကြပြန်လျင်ထိုသူတို့၏လက်မှထွက်ကြွတော်မူ၏ယောဟန်သည်ဗတ္တိဇံကိုရှေးဥစွာပေးရရယော်ဒန်မြစ်တစ်ဖက်သို့တဖန်ကြွ၍ထိုအရ၌နေတော်မူ၏ လူများတို့သည် အထံတော်သို့ရောက်လာလျှင်၊ယောဟန်သည်နိမိတ်လက္ခဏာကိုမပြ။သို့သော်လည်းဤသူ၏အကြောင်းကိုယောဟန်ပြောသမျှမှန်ပေ၏ဟု ဆိုကြသဖြင့်၊ထိုအရပ်၌လူများတို့သည် ကိုယ်တော်ကိုယုံကြည်ကြ၏။